လွန်ခဲ့တဲ့ဒီအနေနဲ့ကကုလသတိသံဘာဝနာတရားအထုတ်ရင်ယောဂီများဝိရိယတတိသမာဓိတွေအရှင်းရှင်းအားပြလာလို့ရှိရင်ယုံနာပိုင်စားသူကအစတရားမတဆင်တိုးလိုက်လို့ရှိရင်ကျောင်းနဲ့အကျိုးနှီးနွယ်ပြီးတော့ဖြစ်ပုံလေးတွေရှုနေရင်က သိလာတာပါပဲဘဝဆိုတာကြောက်စုဖြစ်စီကြီးပဲဆိုတော့လေဖြစ်စီလည်းသိလာတာပဲအခုလောလောဆယ်ကျောင်းနဲ့အကျိုးသူကျောင်းနဲ့သူအကျိုးဆက်ဆက်ဖြစ်ပုံတွေ့ရလို့ဒီဝတ္တန်လေးကကျင်းတော့အခုလည်းပဲ ခံသေးရှင်မပါဘူးမရှိဘူးဆိုတော့အခုလောလောဆယ်ဖြစ်နေတဲ့ယုံနာတရားတွေခံသေးရှင်ရှိရတဲ့သဘာဝအကြောင်းကျိုးဆက်နွယ်ပြီးတော့ဖြစ်နေတဲ့ကြောင်းကျိုးဖြစ်စီပြီးတော့သဘောကျလိုက်တာနဲ့ရှိရှိရတဲ့ဒီလိုကြောင်းကျိုးရှိခဲ့ပြီဇီဝအတ္တဆိုတာမရှိခဲ့ဇီဝအတ္တကို ပုထုတ်နိုင်တဲ့ပရမအတ္တဆိုတာမရှိခဲ့။နောက်လည်းပဲဒီကြောင်းကျိုးဖြစ်စီရတဲ့ဒီလိုသဘောပေါက်နားလည်သွားတော့ဒီဝတ္တရဲ့အရှင်းသွားဆက်ရှင်းသွားဒီခံဟာဒီညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးက ပြည့်စုံတယ်ဆိုတော့ဥပသကောလို့ဆိုထားပါတယ်ဥပသကောပေါ်ရပေါ်ရလေးကိုပေါ်ဆက်လိုက်ပြီးတော့ကုလသီစာအနေနဲ့ရှိတဲ့ပုဂ္ဂိုလ်သားပဲစာပေရသိရတာစိတ်ကူးစဉ်းစားချင်လို့သိရတာလည်းမဟုတ်ဘူးသက်ရှိဆောင်သွားပြီတဲ့တကယ်ရေချင်းအစ်စ်မှာသက်ရှိဆောင်သွားပြီ န်ရင်းရှင်ရှိရတဲ့ဒီစာရှင်ကာလကဖန်ရင်းရှင်အလိုမကျလို့ရှိရင်တန်ခတ်မှဆောက်တာမျိုးသိရှိတတ်တယ်။ဖန်ရင်းရှင်အလိုကျဆောင်ရလို့ရှိရင်မိမိတို့ဟာဆန္ဒရတယ်ဆိုတဲ့ညွှန်လေးချက်တွေသိရှိတတ်တယ်လည်းပဲ။ဟိုတန်ခတ်မှဆောက်တာလည်းသိရှိတတ်တယ်။ ရှင်လင်းကခါကလည်းတက်ရှိတက်တာတမျိုးပဲရှင်လင်းတဲ့အတိုင်းပဲဖြစ်တော့ပုံပြီးပဲကျက်သွားတယ်ကွာတက်ရှိဆောင်သွားတယ်စိတ်တောင့်တတာဖြစ်သွားတယ်အဲဒါထောက်ပြရရတယ်လို့ခေါ်ပါတယ်အဲ့ဒီအရှင်းလို့ရထားတဲ့ပုဂ္ဂိုလ်ဟာဒီဉာဏ်လေးဒီဘဝပြည့်တဲ့အရှိမจิตတော့ဘူးဆိုလို့ရှိရင် နိကဂတိဆိုတာဂတိလည်းမြဲသွားတယ်။ကောင်းတဲ့ဂတိလာရကောင်းတဲ့ဂတိလည်းမြဲသွားတယ်။တကယ်သောတာပန်ဟာအပင်မကြတယ်လို့ဘောလေးသူလည်းပဲဒီညာလေးဆွေပတိရှိနေတယ်အပင်မလားတော့သောတာပန်အခြေစားပြီးသီလသောတာပန်လို့တော့မှကုန်တင်ရှိပြီးထားပါတယ်။အဲဒါမနေ့က ပြောခဲ့ပါပြီ။ဆိုတော့ဒီအပိုင်းရှိကတော့ဥပဒနာညာမရှိသေးပါဘူး။ဥပဒနာဖြစ်ဖို့ရာအတွက်ပေါ်လေ။ဥပဒနာညာညာရဲ့အခြေခံကြတဲ့ညာကြီးတွေရှိနေတာပါ။ဒီနေ့ဥပဒနာညာဖြစ်ဖို့အစာလေးဆက်ပြီးတော့ပြောပါမယ်။သို့တော့အသေးစိတ်တော့မပြောနိုင်ပါဘူး။ဘာလို့လဲဆိုအသေးစိတ်ပြောလိုက်လို့ရှိရင် ယောဂီများအထုတ်တဲ့အခါကိုမှတ်ထားတဲ့ဟာနဲ့ကိုဖြစ်တဲ့ဟာနဲ့ရောထွေးပြီးတော့တရားအန္တရာယ်တွေဖြစ်ပါဆိုလို့ကြိုပြီးတော့ပြောလို့မရှိပါဘူး။တရားရဲ့အခြေကိုကြိုပြီးတော့ပြီးခါတာမရှိပါဘူး။အခြေမှရရှိရေးအတွက်လုံမှုပန်လာခြေရောပြနေပါရဲ့။ကနမုတ်စာတွေ့လို့ပါပဲ။ ဗလာဗုဒ္ဓတစ်ခုမှအချိန်မှရလို့ရှိရင်ဆရာတင်ထားတဲ့အတိုင်းဇနီးမှမှနဲ့တွေ့လို့ဇနီးမှရဲ့ဇနီးမှတိုင်းတွေ့လို့ရှိရင်အချိန်မှထွက်သွားပါပဲအယူမှန်ရဖို့ဆိုတာယုံကြည်တိုက်တဲ့အရာဝတ္ထုပေါ်မှာလက်တွေ့အားဖြင့်ယုံကြည်မှုမှန်မှ နောက်ပိုင်းကလည်းအယူဆရလည်းမှန်ပါတယ်။ဟွန်းယုံကြည်မှုမှန်ဆိုတာကလည်းပဲတကယ်အရှိသဘောကိုမှန်မှန်ကန်ကန်ရှိမှဒါမှလည်းယုံကြည်မှုမှန်ပါတယ်ကွာ။ဟွန်းအတိမှန်ယုံကြည်မှုဟာအယူဆမှန်ဆိုတာပါလေ။ဒီခုလည်းဆိုဆက်ဆံနေပါတယ်။ အဲဒီအတိမရဖို့ဆိုတာလည်းပဲစာပေတွေကတကယ်ရတာမဟုတ်ပါဘူးဆရာပြောစာဥကပြောဆွေးနွေးမှုနဲ့ရတာမျိုးမဟုတ်ပါဘူးအခုလိုလက်တွေ့တကယ်အမှန်တရားတွေကြောက်ရွံ့ဆက်ပုံတွေမြင်အောင်ရှုပါမှအတိမှန်လည်းရပါတယ်အတိမှန်မှယုံကြည်မှုပါပြီးတော့နောက်ပိုင်းကအယူဆတွေလည်း ဝါဒတွေနဲ့ဆန်သွားနိုင်ပါတယ်အဲတော့အခုထိုက်တဲ့နေရာကြည့်တာကတော့သမတိရှိကိုခေါ်မှာပါပဲသမတိရှိမှန်စွာမြင်ခြင်းမြင်ခြင်းလို့ဒီခေါ်မှာပါပဲသမတိရှိမှာသမာကဘာလို့ဖြစ်ရတယ်ဆိုတော့မှန်စွာမြင်တဲ့သဘောရှိတယ်လို့မှားတဲ့သဘောလည်းရှိပါတယ် ါဠိဘာသာမှာဒိဋ္ဌိဆိုတဲ့စကားကိုနှမျိုးယူလို့ရပါတယ်။မှန်စွာမြင်အမှားမြင်ဆိုတာပေါ့လေ။ဒီလိုယူလို့ရပါတယ်။သူ့ပုံရင်းကတော့ဒိဋ္ဌိမြင်တတ်သောသဘောလို့ဒီလိုဆိုပါတယ်။ရှုတတ်သောသဘောမြင်တတ်သောသဘောလို့ဒီလိုဆိုပါတယ်။သို့သောအဲ့ဒီအနေကမှန်သောအပြင်မြင်လာလည်းရှိပါတယ်။အမှန်အပြင်မြင်လာလည်းရှိပါတယ်။ ဒီအကုသိုလ်အရာမှာဆိုလို့ရှိရင်တော့မာယိစာမြင့်တက်ကြောင်းထိရှားဖို့ရာမိစ္ဆာဆိုတဲ့စကားလေးကိုထည့်ရပါတယ်။အမှန်ကြီးအထူးသိသိခြင်းလို့ရှိရင်ဒိဋ္ဌိရဲ့ရှေ့မှာသမ္မာဆိုတဲ့ဟာလေးထည့်ရပါတယ်။သမ္မာဒိဋ္ဌိမှန်စွာမြင်ခြင်းဆိုတာပဲ။မှန်စွာမြင်ခြင်းမြင်တာတော့အတိဉာဏ်ဒီလိုဆိုရပါတယ်။ ကိုယ်တည်းကအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့ဖြစ်နေပုံလေအခုလိုတိဆန်နေတဲ့မရှိလို့ရှိရင်မသိလို့ရှိရင်တော့မရှိတော့မသိလို့ရှိရင်စိတ်တွေဟာလမ်းမဖြောက်တော့ဘူးပေါ့စိတ်ကြောစိတ်သွားရကြောစိတ်ရှိရအကြောပေါ့မတည့်တော့ဘူးပေါ့လမ်းတည့်ဘူးဖြစ်သွားတာလမ်းတည့်ဘူးဆိုရင်ချောတာပါပဲ အဲ့ဒီချော်တာကိုမသိမသိနှလုံးသွင်းရင်းလက္ခဏာရှိတယ်လို့ဒီလိုဆိုပါတယ်ကွာအဲ့ဒါကိုမိစ္ဆာဒိဋ္ဌိရဲ့သဘာဝလက္ခဏာအခြေကိုပြထားတာတော့အပိနိဝေသလက္ခဏာလို့ပြထားပါတယ်အပိနိဝေသလက္ခဏာဒီစိတ်လမ်းကြောင်းချော်သွားတဲ့နေရာမှာသူတဲ့နေရာမှာပေါ့လေ အဲ့ဒီယူဆရှိရပါမသိမသိနှလုံးသွင်းရရှိတယ်အဲ့ဒီမှာစိုက်သွားတာပေါ့မှားအမှားတိုင်းခါလဲအဲ့ဒီမှာစိုက်သွားတယ်စုဝင်သွားတာပေါ့လေအဲ့ဒါဝိသတိရှိရဲ့သဘာဝလက္ခဏာပါပဲအပိနိဝိသဆိုတာအပိရှိရှိနိကပြည့်စုံဝိသကဝင်သွားတာပေါ့လေရှိရှိပြီးတော့စိတ်ဝင်သွားတာပေါ့လေ စိတ်ဝင်သွားတော့ပြန်ပြီးတော့လှုပ်လို့မရတော့ဘူးဆရာအဲ့ဒီဖြစ်သွားတာသူရဲ့ရသကိစ္စကတော့ပရမသရသဆိုတာပါလေမာရင်တော့အားဖြင့်သုံးသက်ခြင်းကိစ္စရှိတယ်ဆွဲပြီးဆိုရဆွဲသွားတော့သူဟာဇမဟာဇမကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်မဟာဇမကြီးဆိုတာရှိတယ် တလောကလုံးသူကစိုးအုံနေတယ်တိတိယခန္ဓာရတယ်ဆိုလို့ရှိရင်ဒီတဲ့တခုတည်းသာပဲသူ့မှာချမ်းသာဆင်းရဲဆိုတာစသည်ပေါ်လိရှိပုံသဏ္ဍာန်မရှိစသည်ပေါ်လိရေးသာထားရဲ့စာအုပ်တွေပဲဖြစ်ဖြစ်ဆရာကြီးကတစ်ချိန်ပြောလို့ပဲဖြစ်ဖြစ်ပေါ်လိဖန်ဆင်းရှင်မဟာဇမကြီးရဲ့ပုံပန်းတွေကိုပေါ်လိခဏခဏခဏခဏစဉ်းစားတာသုံးသပ်တယ်ဆိုတာ စဉ်းစားတာပါပဲအဲ့ဒီဟာနဲ့စိတ်နဲ့အမြဲတမ်းပုတ်တိုက်ပြီးလို့ဖြစ်နေတာဒါတုံ့ပြန်တယ်ခေါ်ပါတယ်အဲ့ဒါလိုပဲထက်ခါထက်ခါလည်းပဲမာရင်တော့အာရုံတုံ့ပြန်တတ်တယ်အခုလိုတရားထုတ်တဲ့ခါကျတော့အမှန်တွေ့လို့ရှိရင်ဆွဲသွားတယ်လို့ပြောတယ်သူတို့ကလည်းပဲတရားထုတ်တယ်လို့နှလုံးသွင်းမှာများတဲ့ခါကျတော့မဟာဇမပုံကြီးရောမဟာဇမကြီးကသို့ဘုံရောခံခြင်းဘုံရော အသိဉာဏ်ရှိပုံရောအကုန်လုံးခါတဲ့ဒီမှာရုပ်လုံးပေါ်သွားတာပါဒီမှာပြိစုပဒံဆိုတာလည်းပဲအဲ့ဒီသဘာဝလက္ခဏာနဲ့ခက်ဆင်နေပါပဲမိစ္ဆာဒီနေဝိသပြိစုပဒနာတဲ့မိစ္ဆာမှားမှားရဲရဲအဘိနိဝေသနှလုံးသွင်းခြင်းပေါ့ဥပ္ပထာကညာနဲ့မှဆင်းလာတာ မှန်မှန်ကြီးနှလုံးသွင်းရရှိတော့တရားလို့ဟွန်းမှားတယ်ကြီးပဲတိတိနေတဲ့တရားယောဂီရဲ့ဉာဏ်နဲ့ပါလည်းပဲထင်ပေါ်လာတတ်ပါလေအဲဒါကတော့ဒိဋ္ဌိရဲ့မိစ္ဆာဒိဋ္ဌိရဲ့ပြစ္ဆုတ်တံခေါ်ပါတယ်ပထမအဘိနိဝေသလက္ခဏာဆိုတာမသိမသိသလုံးသွင်းသွင်းရဆိုတာဟာ ဖြစ်နေတာကယုံနဲ့လားယုံနာကိုအခုလူကြီးဆန်ကြီးနဲ့မတည်ဘူးဆိုလို့ရှိရင်ပုဂ္ဂိုလ်သတ္တဝါအစွဲပေါ်တယ်အဲဒါဝင်သွားတာယောက်ျားမိန်းမစသည်အစွဲတွေဝင်သွားတာအကောင်အနေနဲ့ပေါ်တယ်ဆိုလိုက်တာဒီပေါ့ကြောင်းကျိုးမတည်ဘူးဆိုလို့ရှိရင်ခဏပါးစင်းရှင်ရှိတယ်ဆိုရင်အစွဲပေါ်တယ်အဲဒီအစွဲတွေဝင်သွားတာပေါ့ ဒီလိုတော့ခုကယုံနာတရားတွေဟာဖြစ်ပြီးတော့ပြတ်သွားတဲ့တရားတွေမမြဲတဲ့တရားတွေလို့ဒီလိုရှိနေတဲ့ဟာကိုကိုယ်ကမြဲတယ်လို့ကြောင်းညာဆိုတာဒါတော့ဆင်းရဲတဲ့တရားတွေကိုကိုယ်ကကောင်းစားချမ်းသာတယ်လို့ဒီလိုယူဆတာဟိုအနတ္တတရားတွေကိုအတ္တကောင်းစားချမ်းသာတဲ့အတ္တလေးရှိတယ်လို့ဒီလိုယူတာယူဆတာမျိုးပေါ့လေ အဲ့ဒါတွေကဒါမတိမတိနှလုံးသွင်းတယ်လို့ခေါ်ပါတယ်ခုနသောသဘင်းကပြောသလိုကမ္ဘာလောကကြီးအရာဝတ္ထုတွေကိုဖန်ဆင်းနေရှိတယ်တဲ့ဒီလိုစပြီးပါတယ်ဆွဲလမ်းမှတ်ထင်မှုရဟာလားမတင်မတင်မတင်လုံးတင်နေပါပဲဒါလို့ဒီမှာတဲ့အာလျော်စွာဆံရောက်ဆံရအာယုန်တွေကိုအမှားတိုင်းလည်းပဲအာယုန်ပြုနေခြင်းကိုပဲ မှာသောအချင်းသုံးသပ်ခြင်းကိစ္စရှိတယ်လို့ဒီလိုဆိုရပါတယ်အဲဒီလိုအယူဆတွေဖြစ်ရခြင်းအကြောင်းအများထဲမှာဆိုရင်အနည်းဆုံးအကြောင်းကတော့အရိယာနာအတ္တသနာကာမတာတိပရဋ္ဌာနာလို့ဆိုထားပါတယ်အရိယာသူတော်ရှင်ပုဂ္ဂိုလ်ကိုတွေ့ဆုံဖို့ရအလိုရှိ အလိုမရှိခြင်းပေါ့လေသူတို့ရဲ့ဉာဏ်ကြက်ကိုမနာလိုခြင်းလာကြဖို့ရအလိုမရှိခြင်းသူတို့နဲ့မဆွေးနွေးလိုခြင်းသူတို့နဲ့မနှိစက်လိုခြင်းပေါ့လေစသည်ပေါ့လေအဲဒီပုဂ္ဂိုလ်တွေကိုအများဆုံးသူတို့ကရှောင်တဲ့သဘောပါပဲအဲဒီရှောင်ရနေပြီးတော့ဟိုလားလောကမှာရှောင်နိုင်ဖို့ရအတွက်နီးလမ်းမပြီးတော့ အမှန်နဲ့ရှောက်ရမယ်အစားအမှန်နဲ့ကြီးရှောက်ရရပါတယ်။ဒါအနည်းဆုံးအကြောင်းပါပဲဒီမှာတော့။ဆိုလိုတဲ့သဘောကတော့မှန်ကန်တဲ့တရားကိုကိုယ်တိုင်ကြည့်ကြည့်တဲ့အရိယာပုဂ္ဂိုလ်တွေပေါ့လေ။ဖြူစင်ရတဲ့ပုဂ္ဂိုလ်တွေကိုအရိယာလို့ခေါ်ပါတယ်။အဲဒီဖြူစင်ရတဲ့ပုဂ္ဂိုလ်တွေနဲ့မတွေ့ဆုံခြင်းဒါကဘုလို့ လက်တွေ့ကျတဲ့ဒီစာဘာဝနာလုပ်ငန်းတွေမှာတော်တော်လေးအားရအောင်အထုတ်ထားတဲ့သူတော်ကောင်းတရားတွေမှာပေါ့လေအကြအမြင်များတဲ့ပုရုရှင်သူတော်ကောင်းတွေအဲသူကောင်းတွေကိုမပြတ်မလတ်ခုတွေ့ရလို့ရှိရင်တော့တော်ပါတယ်လက်တွေ့ကာရီလက်တွေ့နဲ့အထုတ်ထားတဲ့ကျင့်တတ်တဲ့အရိယာပုဂ္ဂိုလ်တွေနဲ့မတွေ့ရ ပုရုษေသူတော်ကောင်းအနေနဲ့လည်းပဲမတွေ့မဆုံရမကြာခဏပေါ်နေတွေ့ဆုံရင်မရှိရဘူးဆိုလို့ရှိရင်တော့အဲဒီမိစ္ဆာကြီးတွေကဝင်တတ်တာပါပဲအယူဆဖမ်းမှန်ကံကံရှိပြီးတော့ဓမ္မလမ်းရောက်မှရှောက်ရောက်ပါလေဓမ္မလမ်းရောက်ရှောက်လို့တဲ့ပုဂ္ဂိုလ်ဟာအဲဒီဓမ္မလမ်းရောက်ကို စာကူးတဲ့လက်ကျင့်ကိုပေါင်းစပ်ပြီးတော့ရှင်းလင်းဖော်ပြတတ်တဲ့ပုဂ္ဂိုလ်ကြီးခံပါလို့ဒါရှင်းကြရပါတယ်အဲ့ဒီပုဂ္ဂိုလ်ကြီးဆိုတာလည်းပဲပရိဒီဝတိသဝါစဆိုတာပါလေရှင်းလင်းလျော့ပတ်တဲ့နေရာဌာနမှာသူရှိရပါတယ်ပုဂ္ဂိုလ်ကြီးအဲ့ဒီနေရာသွားရပါတယ်အဲ့ဒီနေရာသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေနဲ့ဆုံကြည့်ရတာပါပဲအဲ့ဒီပုဂ္ဂိုလ်တွေနဲ့ဆုံကြည့်ရတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကြီးဌာနက နည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ်ပေါ့လေရှောင်ကျင်တိုက်တဲ့အရာတွေရှောင်ရှားဖို့ဆောက်ပွားလိုက်လာခြင်းတဲ့အရာတွေဆောက်ပွားလိုက်လာဖို့ဒါလေးတွေနီးလန်းလေးတွေရလာတာပေါ့ကိုကိုကိုဖြောက်အောင်ဘယ်လိုပြုရမလဲနှုတ်ကိုဖြောက်အောင်ဘယ်လိုပြုရမလဲအထူးသဖြင့်စိတ်တွေဖြောက်အောင်လို့စိတ်လမ်းရောက်တဲ့အောင်လို့ဘယ်လိုပြုရမလဲဆိုတာပေါ့လေပြုပြင်နည်းပြုပြင်တဲ့နည်းတွေပေါ့လေ နည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ်ပါရိစီနာလည်းအောင်လုပ်ရပါတယ်။ကောင်းကံကကောင်းကောင်းကျိုးပေးပြီးတော့ဆိုးကံကဆိုးကျိုးပေးတတ်တယ်ဆိုတာပါလို့ကုသိုလ်နဲ့အကုသိုလ်ကြီးခွဲပြားပြီးပြနိုင်တဲ့ပုဂ္ဂိုလ်တွေထားပေါ်လို့ရှင်းကြလို့ရှိရင်ကိုယ်ကကမ္မစင်တာသမာဓိတိဆိုတာပါလို့အဲဒီအဋ္ဌဉာဏ်လေးစပြီးတော့ရသွားတာပါပဲ။ဒုက္ခရိတသုจิริတခေါ်တဲ့ တန်တဲ့ကံဤအကျိုးအဖြစ်ကိုကြာကြာနာနာနားလေပါနားလေနေတာဟာကြည့်တာဟာကမ္မစကတသမာဓိရှိခေါ်ပါတယ်အဲ့ဒီအတ္တိလေးရှိဦးဆိုရသိဖို့အရေးကြီးပါတယ်ဟွန်းကုသကအကုသကလည်းအကျိုးပေးဟာပြရတဲ့ဖြင့်ကောင်းရင်ခံရတတ်တယ်မကောင်းရင်ခံရတတ်တယ်ဆိုတာပါ တဲ့တဲ့သာကားလို့ရှိရင်စားကြည့်တယ်အများကြည့်တယ်စမ်းမာရရတယ်ဆိုတဲ့အသိစိတ်ဓာတ်လေးရှိလို့ပေါ့လေအဲ့ဒီသိစိတ်ဓာတ်လေးရှိစားတော့တဲ့တဲ့သိမဲ့တဲ့အစာကြီးရေးစားတော့အကျိုးရှိတယ်မတဲ့တဲ့စာကြီးမတဲ့ဖားကြည့်ပြီးတော့ရှောင်လို့ရှိရင်ဘေးမဖြစ်ဘူးပေါ့အဲတော့အပြည့်ကင်းတန်ရှင်းတဲ့ကိုလို့ရှိတာအပြည့်ကိုကြီးကကောင်းကျိုးတွေရရှိပြီးတော့အပြည့်မကင်းတဲ့ ကိုလို့စိတ်ထားအပြုဟိုတွေကသုပြစ်တွေရတယ်ဆိုတဲ့ဒီအသိစိတ်ထားဟာသိကိုအရေးကြီးပါတယ်တော့အဲဒီကမ္မစရိကသမာဓိကြီးဟာသမာဓိကြီးမင်္ဂလာနဲ့အယူပါပဲဟွန်းမင်္ဂလာနဲ့အယူဖြစ်လာပါပဲသဗ္ဗယရတယ်ဆိုလို့ရှိရင်ခုနအရိယသူတော်ရှင်တို့ထာက သဗ္ဗေဘုဒ္ဓရှိပြီးတော့တကယ်ကိုယ်တော်ကောင်းပုရုษေပုဂ္ဂိုလ်တွေဆံရပါတယ်ဒါရရပါတယ်ဒါအရိယသူတော်ကောင်းတွေကိုမဖူးမတွေ့ရဘူးသူတို့နဲ့မဆုံရဘူးဆိုလို့ရှိရင်တော့သူတို့နဲ့မျက်နှာဆွဲနေလို့ရှိရင်တော့သူတို့ကိုရှောင်းနေလို့ရှိရင်တော့အဲ့ဒီအခြေခံအခြေအနေကိုမရတတ်ပါဘူးမရလို့ရှိရင်မိစ္ဆာအယူယူမိဖို့ရာအတွက်ဤစွာသောအကြောင်းဖြစ်တော့တာပါပဲ။ အဲ့ဒီပေါ်မှာမိစ္ဆာအယူရှိတဲ့ပုဂ္ဂိုလ်များမိစ္ဆာအယူတန်တဲ့ပုဂ္ဂိုလ်များနဲ့တွေ့ကြုံရပြီးပေါင်းသိရပြီးဆွေးနွေးရပြီးဆိုလို့ရှိရင်တော့အဲ့ဒါစဉ်းစားကြည့်ပါလိမ့်ပြောပွဲတော့မရှိတော့ပါဘူးကိုယ်စိတ်လမ်းကြောင်းဟာကြီးကြီးကျယ်ကျယ်ဒီခါလေးကိုလွဲချော်သွားနေတာပါပဲဒါကြောင့်ဘုရားမြတ်စွာကယထာဘုဒ္ဓညာနာယ သက္ခာတရိယရှိတဘောလို့ဆိုထားပါတယ်ဟုတ်တိုင်းမှန်ဆိုတာသိဖို့ရတဲ့ကောင်းကျိုးချမ်းသာရရှိစေတဲ့လိုက်ဆုံးတဲ့ဆရာအကျိုးတရားသိဖို့ရအတွက်ကြီးကပ်သတ်မှတ်ပြီးတဲ့ဆရာတဲ့အဲဒီဆရာမရမလို့ရှာဖွေရမယ်တဲ့ဒီလိုဆိုပါတယ်ကွာ အဲဒီကာဝိတ္တသမာဓိရှိရရင်လည်းပြီးလာဆိုတော့ဒါကအစာလေးရှိပါသေးတယ်တကယ်ကိုလို့စိတ်ဓာတ်သုံးမျိုးလုံးအပြည့်လာသာကျင်းပြီးတော့သက်နိုင်ရှင်းရှင်းနဲ့ပြည့်ဝတဲ့ရည်ကြီးမှုရဖို့ဆိုတာဒါအဝင်အဝအပေါက်ကလေးပဲရှိပါသေးတယ်။တနည်းအားဖြင့်လည်းပဲဟိုဒီဒီဘုတ်လေးကြီးသွားလို့တဲ့ပုဂ္ဂိုလ်ဟာသွားလို့လို့ကြီးသွားဖို့ရာအတွက်လမ်းဆုံး ကျန်းရှင်နဲ့ရောက်တဲ့အပိုင်းတွေရှိပါသေးတယ်ကွာအဲတော့အဲ့ဒါမှကိုသွားလို့လည်းလမ်းရွေးရပါပေါ့ဘယ်လမ်းသွားလို့လဲဘယ်ရောက်လို့လဲသူပြည်နောက်ပြည်လည်းရောက်သလားရောက်လို့သလားတရားနဲ့နေတဲ့ဇမပြည်ရောက်လို့သလားယုံနာတိခါတာတရားတွေခြုံရရဖြစ်တဲ့နိဗ္ဗာန်ရောက်လို့သလားဆိုတာပေါ့လေလမ်းသုံးပဲရှိပါတယ်ဒီလမ်းသုံးပဲစိတ်တဲ့လမ်းကြီးရပါပါပဲတော့အဲလမ်းဆုံးပဲရှိပါသေးတယ် အဲဒီလမ်း30ကတိကမ္မလမ်းကြောင်းကမ္မယာနခေါ်တော့ပါဘူး။နိဇာနယာနဆံလမ်းကြောင်းနဲ့သုံးညာနယာနညာလမ်းကြောင်းဆိုတာပါလေပါ။လမ်းကြောင်းသုံးပဲရှိပါတယ်။အဲဒီလမ်းကြောင်းသုံးပဲတဲ့ကကမ္မယာနဆိုတာကတော့ရိုးရိုးဒါနကုသိုလ်လေးတော့ စတကုသီလစောက်တည်တာလေးလောက်ပေါ့လေအခြားအခြားလူဟုခုတွေလေးလောက်ပေါ့လေဒါလောက်ပါပဲအဲတကယ်စိတ်နေစိတ်သားစိတ်သက်ပုံမျိုးကိုအတိညာတို့တယ်မဟုတ်ခဲနဲ့ဒါနသီလလေးလောက်နဲ့ပြည့်စည်ရတဲ့လမ်းကြောင်းကတော့လူချမ်းသာလက်ချမ်းသာဒါလောက်ပဲသူကပြည့်နေပါတယ်ကွာအဲ့ဒါကာမလမ်းကြောင်းခေါ်ရတယ်ကွာအဲဒီလမ်းကြောင်း၆ရောက်၆လို့ရှိရင်တော့ အဲလူချမ်းသာဖြစ်နေတယ်လူချမ်းသာလည်းဖြစ်နေမှာဒါပါပဲဒါပဲလို့အဲ့ဒီဘဝလည်းဥရတိဒုက္ခကြီးမကင်းသေးတော့တကယ်ချမ်းသာဖြစ်တော့မဟုတ်ပါဘူးချမ်းသာဖြစ်လို့ခင်မပြီးတော့အဲ့ဒါလည်းပဲပြီးရလို့ရှိရင်ဒီတရားကောင်းဒီလောက်ကောင်းတဲ့ဘဝလည်းပဲပြီးရပါတယ်အဲ့တော့ဒီကလည်းပဲတကယ်လူလားအတဲ့ချမ်းသာမျိုးတော့မဟုတ်သေးပါဘူး ဒီဘလောကမဟုတ်ပြီမယ်လူကြီးလောကမှာစောင့်နေကြည်နေပြီးတော့လူလူအရှင်တန်ကြီးနဲ့ရှိကြတဲ့ပုဂ္ဂိုလ်တွေပေါ့လေဒီစိတ်ဒီစိတ်နဲ့နားမလဲကုသိုလ်ကအကုသိုလ်ကလည်းနားမလဲစက်တဲ့ဇင်ခံသဘောမျိုးနဲ့ပေါ့လေအပျော်တွေကျူးပြီးတော့အရှင်ကုန်သွားတယ်ဆိုလို့ရှိရင်ရှိရှိကကုသကံကောင်းလို့ဖြစ်ရတဲ့လူဘဝဟာ ကုသိုလ်လည်းအရင်မထုတ်နိုင်တဲ့အတွက်အကုသိုလ်လည်းရင်းနှီးထားတော့မကောင်းဆုံးတွေရတာပါလေအဲ့ဒါကိုဒီတရားကောင်းဒီလောက်ကောင်းတယ်လို့ပြောပါတယ်တမန်မလို့လဲလို့လဲကုသိုလ်တွေနဲ့နောက်ပြည်ရောက်သွားတဲ့ပုဂ္ဂိုလ်တွေနောက်ပြည်မှာအပျော်ကျူးပြီးတော့နောက်ထပ်ကုသိုလ်လည်းမပြုဘူးဆိုလို့ရှိရင်တော့အဲ့ဒီလိုကုသိုလ်ရှင်အပျော်ကျူးတဲ့နတ်တွေဟာအပယ်သွားတာများတယ်လို့ဆိုပါတယ်ဒါကြောင့်ဒီတရားကောင်းဒီလောက်ကောင်းတဲ့ ကောင်းကျိုးပါလို့ဒီလိုဆိုလိုတယ်ကမှာကာမဂုဏ်အပျော်နဲ့ဒေါသပြင်းနေတဲ့ပုဂ္ဂိုလ်များတော့အဲဒီကာမအပျော်နဲ့ဒေါသပြင်းတဲ့ဘုံဘောဟာဇမဘုံခေါ်တယ်အဲဒီဇမဘုံရောက်နေတဲ့ပုဂ္ဂိုလ်များတော့လောကီစံတရားတွေအထုပ်ပါတယ်လောကီစံတရားတွေအထုပ်တော့ဒီဝရဏတရားတွေကျင့်ဝတ်ဆင်ခြင်ပြီးတော့ဘုရားအထူးသဖြင့်အမိစ္ဆနာနိဝရဏနဲ့ဇာဝရဏနိဝရဏ ဒါဒီကိဝိစင်ကြယ်တော့လောကီကံရသွားပြီဆိုရင်ဇမကူငါပေါ့လေကဘာနဲ့ချီပြီးတော့တက်တန်းရှိရှိနေရပါတယ်ဒီလိုရဲ့စိတ်ကိုသမာဓိတက်တဲ့နည်းနဲ့ပေါ့လေအေးတတ်တည်တွင်းလိုက်တဲ့ခါကျတော့အေးတတ်တည်ဝင်သွားရင်ဒီဝရဏငြိမ်ပြီးတော့ကြာသွားတော့ဒီဝရဏငြိမ်တော့သာအစွားရှိတော့သူတို့ဟိုမှာအေးစီစီနေရပါတယ် ရာဝတ္ထုတစ်ခုကိုရေခဲနဲ့အေးနဲ့ခဲလိုက်လို့ရှိရင်အေးကနောက်ထပ်ရှိနေသေးလို့ရှိရင်တော့ခဲပေါ့အပြင်ထုတ်လိုက်လို့ရှိရင်တစ်ဖြည်းဖြည်းပျော်ပြီးတော့ဒီကုဒုံရင်တိုင်းလည်းကြားပြီးသွားနေတာပါပဲအဲတော့ကိရိတာကိုကုလတိစ္ဆာကြီးနဲ့ရှုမှတ်လို့အရိယာမဖြစ်သေးဘူးဆိုလို့ရှိရင်ဒီမာရီနဲ့သိရတာပါပဲသူတို့ဟုတ်တတ်တာလည်းအဒီဘဝကြီးလည်းရောက်သွားနေတာပါပဲအင်း အဲ့ဒီလိုဇာနဲ့ရှင်တွဲတဲ့အတိညာမျိုးကိုတော့ဉာဏသမာဓိဋ္ဌိလို့ခေါ်ပါတယ်လောကီဇာနဲ့ရှင်တွဲပြီးတော့အမှန်မြင်တဲ့ဒိဋ္ဌိကိုဉာဏသမာဓိဋ္ဌိခေါ်တယ်လို့ကုလသတိကဘာဝနာတရားအထုတဲ့ပုဂ္ဂိုလ်များပေါ်ရပေါ်ရလေးပေါ်စေလိုက်ပြီးတော့ စဉ်းစားခဲ့ဆရာဆက်ပြီးဆွေးနွေးစွာရှိပါများတော့ရှိရအောင်ပါစိတ်ကလေးဆက်ကြလာရင်ဒီဝိလာဒီကျေဝိရှင်ကျေတော့စိတ်ကြဝိတုဒ္ဓိဖြစ်လာတယ်။နာမည်ရွယ်ကွဲတည်လာတယ်။ဒါအမှန်မြင်လာတာပေါ့။အင်း။ကြောင်ကျိုးဆက်ပုံလေးတည်လာတယ်။ဒါလည်းတစ်ဆင့်အမှန်မြင်လာတာပဲ။ဆက်ပြီးတော့အာရုံလို့ကြည့်ကြောင်ကျိုးတဲ့ယုံနာတရားတွေပေါ်မှာ ဖြစ်ပေါ်ပြီးတော့ကွယ်ကြောက်တာကိုဟိုရဲတဲ့အနိစ္စလက္ခဏာပေါ်လိုက်ကြောက်လိုက်နဲ့ဆင်းရဲတဲ့ဒုက္ခလက္ခဏာကောင်းစားချမ်းသာတဲ့အတ္တမရှိသဘာဝတက်တဲ့ပဲလို့ရှုမြင်တဲ့အနတ္တလက္ခဏာအမျက်ရှိတဲ့သဘောပဲခေါ်တဲ့ချင်းရဆုံးလေးကိုသိမြင်တဲ့ဤသိမြင်တဲ့သဘောကိုဝိပဿနာလို့ခေါ်ပါတယ်။ဒါအမှန်မြင်လာပဲ။ကြောင့်ကျုပ်သက်ဒီဟောမျက်ရှိတဲ့သဘောပဲအမှန်မြင်သွားတာပဲ။ ဒါလို့သမာဓိဋ္ဌိလည်းခေါ်ပါတယ်ဥပဆနာနဲ့သမာဓိဋ္ဌိပေါက်ဆက်လိုက်တဲ့အခါကျတော့ဥပဆနာသမာဓိဋ္ဌိတဲ့အဲဒါကတော့ဉာဏ်လမ်းကြောင်းခေါ်ပါတယ်တကယ်အရှိအမှန်လေးကိုစစ်စစ်ကြည့်မြင်တဲ့လမ်းကြောင်းပေါ့လေအရှင်လမ်းကြောင်းဉာဏ်သမာဓိဋ္ဌိကကိလေသာနိဝရဏပိုးတွေကိုသူတို့ကတော့ငြင်းအောင်ဝတ်အောင်လာသူကပြုလုပ်နိုင်အပြတ်မရှိနိုင်ဘူး ဝိပဿနာသမာဓိတိကတော့တစ်ချက်ဉာဏ်ရှိတာလို့ရှိတစ်ချက်စာအတွက်နိဝရဏပြိဋ္ဌာရီကိုအပြတ်အပြတ်ရှင်းမလိုက်တာပဲ။အာနေနေလာတယ်ဆိုတော့အာအရိဝတ္တဉာဏ်ဉာဏ်ကြီးပြည့်စုံသွားတဲ့အခါမှာပြန်လမ်းမရှိပါဘူး။ကိလေသာတွေကိုအပြတ်ရှင်းနိုင်တဲ့မတရားဖို့တရားပေါ့လေဒါကြီးပေါ်လာပါတယ်။အဲဒီ မက်ဖို့တရားကစိတ္တိသားတွေကိုပြတ်အောင်ငြိမ့်ပြတ်အောင်ဘာလို့ဒါလေးရှင်းလိုက်တာလဲသူကမရှိတော့ဘူးအဲတော့မက်နဲ့ရှင်နဲ့သမာဓိတွေကိုမက်ကသမာဓိရှိလို့ခေါ်တယ်ဖို့နဲ့ရှင်နဲ့အယူဟာကိုဖလသမာဓိရှိလို့ခေါ်ပါတယ်အဲဒီအရှင်ဒီတော့ဟောသမာဓိရဲ့အစစ်အစစ်ရှိရတယ်ဒီမှာကိုယ်မှာသူကြကြဖြစ်သွားတဲ့အရာကိုပြန်လှည့်ပြီးတော့ဆင်ញင်တဲ့ပြစ္ဆကနာသမာဓိကြီးတဲ့ ပေးရရောက်ဆက်ပြရတဲ့ပုဂ္ဂိုလ်ဟာပေးရလွတ်လပ်တဲ့နေရာရောက်တဲ့အခါကျတော့ကိုယ်ဖြတ်တန်းရတဲ့နေရာပြန်လှည့်ကြည့်လို့ပေါ့လေ။ငါသူကြာကြာဘာများဖြစ်သွားတယ်လဲဆိုတော့တရားထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲပြန်လှည့်ပြီးတော့ရှင်ရင်နဲ့အတိညာမျိုးလည်းဖြစ်တတ်ပါတယ်။အဲဒီဟာတော့ပစ္စုပ္ပန်သမာဓိရှိလို့ခေါ်ပါတယ်။ဒီမေဃသမာဓိရှိနဲ့ဖလသမာဓိရှိပစ္စုကနာသမာဓိရှိရတော့ အထူးအားထုတ်နေရတာမဟုတ်ပါဘူးဝိပဿနာသမာဓိကြီးပြည့်စုံအောင်အားထုတ်လို့ရှိရင်ကြံသုံးပါကအလိုလိုပဲကြီးပြည့်စုံသွားပါတယ်အရေးကြီးတာကတော့လုပ်ငန်းဝိပဿနာသမာဓိရှိတယ်အရေးကြီးတာပါလားအခုယောဂီတွေသီလဘာဝနာတရားအထုတ်နေတာအဲဒီဝိပဿနာသမာဓိရှိလိုင်းကြောင်းကိုလျှောက်နေတာပါပဲဝိပဿနာသမာဓိရှိ ခြေခံကစပြီးတော့တစ်စီးစီးမြင့်မတက်လာပြီးတော့ကြည့်ရင်းကျက်ကြည့်ဆုံးသွားတဲ့အခါမှာကျန်တဲ့သမာဓိတိ၃မျိုးဖြစ်သွားပြီဆိုလို့ရှိရင်အထူးသဖြင့်မက္ကသမာဓိတိနဲ့ဗရသမာဓိတိပြည့်စုံသွားပြီဆိုလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာမိမိရဲ့စိတ်လမ်းကြောင်းဟာဖြောက်သွားပြီပုဂ္ဂိုလ်ကိုဖြစ်နေတော့ဝိသအယူဝါဒဆိုတာလည်းဖြစ်နေတော့ဒီနည်းနဲ့ပဲဒီပုဂ္ဂိုလ်ဟာ အောက်တန်းကျလေတတ်တဲ့ဒီကိလေသာတွေရဲ့ဆွဲအားကလွတ်သွားပြီဆွဲရလွတ်သွားပြီဆိုလို့ရှိရင်သူဟာအဲတပြေးပြေးအဖြစ်ညင်ညင်ညင်ညင်ပြီးတော့တက်ဖို့သာရှိပါတော့တယ်အဲဒီအချက်လက်တွေကိုတော့လက္ခဏာကြပါပဲစာရင်းနဲ့လက်တွေနဲ့ပေါက်စားပြီးတော့ပြောတော့ဒီနေ့တနားကြီးပြည့်တော့တယ်ဒါပဲတော်ကြအောင်လို့